ကံကြီးစနှင့်အငယ်1မှ6မောရှိသည် ကုရှအမျိုးသားမိမနှင့်ဆုံဖက်သည်ဖြစ်၍ထိုမိမကြောင့်မိရအန်နှင့် အာရုံသည်မောရှိကိုအပြစ်တင်လျက်အကယ်၍သာရဖျားသည် မောရှိအားဖြင့်သာဗျာဒိတ်ပေးတော်မူသလိုငါတို့အားဖြင့်လည်းပေးတော်မမူလောဟုဆိုကြ၏ထိုစကားကိုသာရဖျားကြားတော်မူ၏မောရှိသည်မြေကြီးပေါ်မှရှိနေသော သူအပေါင်းတို့ထက်သာ၍နူးညံ့သိမ်မွေ့သောသဘောရှိ၏။ထာဝရဘုရားကလည်း၊သင်တို့သုံးယောက်သည်ပရိသတ်စည်းဝေးရာတဲတော်သို့ထွက်သွားကြလော့ဟု မောရှေ၊အာရုန်၊မိရိအံတို့အားချက်ခြင်းမိန့်တော်မူ၍၊သူတို့သည်ထွက်သွားကြ၏။ထာဝရဘုရားသည်မိုဃ်းတိမ်တိုင်ဖြင့်ဆင်းသက်၍ပရိသတ်စည်းဝေးရာတဲတော်တံခါးဝ၌ရပ်လျက်၊အာရုန်နှင့်မိရိအံကို ခေါ်တော်မူ၍ သူတို့သည်ချဉ်ကပ်ကြ၏ဒါဝရဘုရားကလည်းငါစကားကိုနားထောင်ကြလော့သင်တို့တွင် ပရောဖက်ရှိလျင်ငါထာဝရဘုရားသည်ထိုသူ၌ထူးဆန်းသောယူပါယုံအားဖြင့်ကိုကိုပြမည်သို့မဟုတ်အိမ်မက်အားဖြင့်ဗျာဒိတ်ပေးမည်ငယ်ခုနှစ်မှ16အိမ်တောင်တိမ်လုံး၌တစ္ဆာဆောင်သောငါကြုံမောရှိသည်ထိုသို့မဟုတ်သူ၌ဗျာဒိတ်ပေးသောအခါနည်းနည်းသော စကားအားဖြင့်မပေး ကိုယ်တိုင်ကိုကြက်ထင်ရှားစွာဗျာဒိတ်ပေးမည်။သူသည်ထာဝရဘုရား၏ပုံသဏ္ဌာန်ကိုလည်းမြင်ရမည်။သို့ဖြစ်၍သင်တို့သည်ငါ့ကျွန်မောရှေကိုအဘယ်ကြောင့်အပြစ်တင်ဝံ့သနည်းဟု မိန့်တော်မူလျက်၊အမျက်တော်ထွက်၍ထာဝရဘုရားကြွသွားတော်မူသဖြင့်၊မိုဃ်းတိမ်သည်တဲတော်အပေါ်မှာကွာသွား၏။မိရိအံသည်လည်းနူနာစွဲ၍မိုဃ်းပွင့်ကဲ့သို့ဖြူလေ၏။အာရုန်ကြည့်၍မိရိအံနူသည်ကိုမြင်လျှင် အိုကျွန်ုပ်သခင်အကျွန်ုပ်တို့သည်မိုက်သောအမှုကို ပြုမိ၍ပြစ်မှားသောအပြစ်ကို ကျွန်ုပ်တို့အပေါ်မှာတင်တော်မမူပါနှင့်အကျွန်ုပ်တောင်းပန်ပါ၏ဖွားစားကပင် ကိုအသားတဝက်ပြက်သောအသေးကောင်ကဲ့သို့သူသည်မဖြစ်ပါစေနှင့်ဟု တောင်းပန်လျင်မောရှိကအိုဖျားသခင် သူ၏အနာကိုပျောက်စေတော်မူပါအကျွန်ုပ်တောင်းပန်ပါ၏ဟုဒါဝရဘုရားအားအော်ဟစ်လေ၏ ထာဝရဘုရားကလည်းသူ၏အဖသည် သူ၏မျက်နာကိုတတွေးနှင့်ထွေးယုံမျှသာပြုလျင် သူသည်ခုနှစ်ရက်ပတ်လုံးအဆက်ကွဲခြင်းကို ခံရမည်မဟုတ်လောယခုတွင် သူ့ကိုနှင်ထုတ်၍ခုနှစ်ရက်ပတ်လုံးတက်ပြင်မှနေစေထို့နောက်မှတထဲသို့တဖန်ဝင်စေဟု မောရှိအားမိန်တော်မူသည့်အတိုင်းမိရန်အံကိုနှင်ထုတ်၍သူသည်ခုနှစ်ရက်ပတ်လုံးတက်ပြင်မှနေရ၏ မိရန်အနာမပြောက်မီတိုင်အောင် လူများတို့သည် ခရီးမသွားဘဲနေကြ၏ထိုနောက်ဟာဇရုတ်အရမှ ပြောင်း၍ပါရန်တော၌တဲဆောက်ကြ၏